မင်းကသူ့ခိုက်တဲ့သူရုပ်ရံတရားတွေခိခိုက်ခိခိုက်မှာအခုလိုတိပ္ပံနည်းနဲ့အားဆိုင်ပြီးတော့ခြေသားကရှိတဲ့အခါတတိတွေစစရဖြစ်ပြီးတော့စိတ်ဆူဆီးမှုတွေရတိုင်းရတိုင်းဆောင်းရမှဖြစ်တဲ့တဲ့ပြီးတော့ ခေါင်းပါလေးတွေပေါ့လေယုံနာဖိတ်ဆက်ပြီးမှအစအဲ့ဒါလေးတွေပြောတော့ပါတယ်ယုံနာနှမျိုးကြည့်တဲ့အတွက်အဇတိတ်အသက်ကောင်ဝိညာဉ်ကောင်ဇီဝတ္တအစိုးရကြီးတွေလည်းပဲသိကြောက်သွားဘူးသူတို့လည်းပြောခဲ့ပါတယ်ဒါမှမဟုတ် ယုံကြည်သိစိတ်တွေရောက်နေတော့လက်ထပ်ပြောသေးတာပါဆက်ပြီးတော့ရှိတဲ့အခါမှာအကြောင်းနဲ့အကျိုးနဲ့အတူအကြောင်းနဲ့အတူအကျိုးနဲ့ဒါလေးကြည့်နေပုံပေါ့ခုဒီမှာကတော့နာဟုသောအကြောင်းကြောင့်ရုပ်ဟုသောအကျိုးတရားဖြစ်ပေါ်လေရောလေးရမမကကြီးထိုင်ရှားတဲ့အခါ ထိုင်ခြင်းနဲ့အစစ်စစ်ရောက်ထိုင်ရုပ်အကျိုးတရားတွေဖြစ်ပုံပေါ့ဒါဟုသောအကြောင်းကြောင့်နာအကျိုးတရားဖြစ်ပုံလည်းပဲရှိတာပဲဒီရဲ့ဝိဇ္ဇာဒီကြာကြာကြာနာကြာစောက်ကြာထိကြာထိကြာရအဆုံးနေတာဘယ်လောက်ပဲဝိဇ္ဇာအယုံကြီးများနေနေ အဲ့ဒီပဲစိတ်ညာဥမှတ်ခဲ့လို့ရှိရင်အဲ့ဒီအာယုကြောင်းတော်ကြီးကြောင်းတော်မကြားကြောင်းတော်မနာကြောင်းတော်ရတာလည်းမသိပါဘူးဆရာဆိုစိတ်ချစားပါတယ်ဒါကြတဲ့စားကြရရောက်တယ်စကားပြောနေမယ်မင်းနေမယ်တွေးနေမယ်ဆိုဒီရတာကိုမသိဘူးဆရာတော်ကြီးစိတ်ရောက်တဲ့ခါကျမှဘာရတာဆိုတာသိတာ ထီးတွေလည်းဒီတိုင်းပဲကိုယ်ရဲ့မှာမျိုးစုံအထီးတွေဆုံးနေပြီလို့အဲ့ဒီစိတ်နာဥလေးကြီးဆက်လက်သွားမှတိတိတိတိရအောင်စေကုသနာကြာဆုံးအယုံမျိုးတွေဖြစ်တဲ့အခါမျိုးမှာလည်းစေကုရရအာယုံမျိုးစုံနေတယ်လို့အဲ့ဒီစေကုရရအာယုံမှာစိတ်ဥလေးကြီးဆက်သွားမှ ပါဠိလိုမနစိကာရခေါ်တာပါလေအာယုပေါ်ရညုတ်ကိုင်းပြီးကြာတော့တာလေတော့သူစိတ်ကိုအဲ့ဒီစီရောက်အောင်ပါလေဥညွတ်ပေးတဲ့သဘောမျိုးပေါ့ဒါကြီးဥညွတ်မှုရှိဘူးဆိုလို့ရှိရင်ဝိဉ္ဇဉ်ကဘလောက်ပဲအာယုကြီးများများကြောင်တောင်မကြီးကြောင်တောင်မကြားမလား အရာကမသိအထီးတူလည်းမသိဖြစ်တတ်ပါလေဒီတော့ဉာဏ်ဉာဏ်စာထိတွေ့မှုဖြစ်နေရတာနတရားတွေဖြစ်နေရတာဒီစိတ်စိတ်များဥဒိဟာအရေးပါတယ်ဆိုတော့ထင်ရှားပါတယ်အဲဒီလိုအခါမျိုးမှာတော့စိတ်ဟူသောအကြောင်းကြောင့်နာဟူသောအကြောင်းကြောင့် နတ်တရားကြီးဖြစ်နေတာတဲ့ယောဂီကဒီဒီစာရှိမှလို့ရှိရင်အဲဒီသဘောလေးလည်းသိတတ်ပါလားရုပ်ဟူသောခြေကြောင့်နာချိုးတရားတွေဖြစ်ပုံကတော့အခုမြင်တော့တဲ့ဒီရှိရှိလို့ရတာပဲ ယုတ်စီဟူသောယုတ်အကြောင်းပြုပြီးတော့မြင်မှုဖြစ်ရတာယုတ်စီတက်တဲ့ရှိလို့လည်းမြင်မှုဖြစ်တာဘူးဒီစရာဆင်းရဲလည်းမျက်စိကြည့်တာမှလာပြီးတော့တိတ်ခတ်ပေါ်မှာဒီစရာဆင်းကြောင်းပြီးတော့လည်းပဲမြင်ကြည့်တာမြင်တွေ့တာမြင်ခံစားတာနဲ့တရားတွေဖြစ်ရတာပါပဲထို့သူစားတဲ့ခန္ဓာနဲ့ကစားတဲ့ကထိတဲ့ခန္ဓာ ဒီဥက္ခမျိုးမှလည်းပဲဆရာဆရာအကြည့်တတ်ကြည့်တဲ့ဒါပြီးတော့တိုက်ခတ်ပေါ်တဲ့အာယုံသုခရာကိုအကြောင်းပြုပြီးတော့ပေါ့လေဒီကြည့်တဲ့စိတ်ဖြစ်တယ်လို့ကြားသိတဲ့အနန္တိတဲ့စားသိတဲ့သိကြည့်တဲ့စိတ်တွေဖြစ်ရတော့လည်းဒီလိုပါပဲကြည့်တဲ့စိတ်ကတော့ဒီကတော့အကြောင်းနှမျိုးကြောင့် ကျော်လို့ရုပ်ကြောင်းတာကြောင်းတာလေးတွေကကြီးချပြောပါတယ်။ဒါကအမှန်သိချပါတယ်ဒီကတော့ဆိုတော့ရုပ်ကြောင်းတရားနဲ့နာကျိုးတရားတွေဆက်ဆက်ပြီးတော့ဖြစ်ပေါ်ကြည့်ချင်လို့ရှိရင်သူဖြစ်ဆုံးဖြစ်ဆဲလေးဒီဖြစ်တဲ့အတိုင်းပဲအားဆိုင်ပြီးတော့သင်္ကားကရှိမှနေရတာပါပဲ။ ရှိမှပါများပြီဆိုလို့ရှိရင်ချောင်းနဲ့အချိုးနဲ့ဒီချောင်းနဲ့ဒီချိုးနဲ့ခွဲချမ်းပြီးတော့ဗောဓိရှိရှိကြည့်တော့တတ်ပါရုပ်စုသောဆိုင်သောရုပ်တရားတွေဖြစ်တာလည်းပဲကြည့်စားရပါတယ်နော်အခုချမ်းလာပြီ ဆေးတွေဝင်လာပြီဆေးတွေဝင်လာတော့ဒီနေ့ခန္ဓာကိုယ်မှာဆေးရုပ်အစီအစဉ်ဖြစ်ရတာပါလုံခဲ့လာလို့ရှိရင်လည်းအနေဆိုးခံခဲ့တာလည်းဒါရှိရဒါကအေးဟူသောရုပ်ဥဒုကြောင့်မလို့ကိုယ်ထဲမှာအကျိုးတရားအေးရုပ်ကြီးဖြစ်နေတာ အဲလှုပ်ရှားလိုက်လို့ရှိရင်လည်းအပူရုပ်တွေဒီမှာကြောင်းလာပြန်နော်အပူရုပ်တွေကြောင်းလာပြန်တော့အပူကြီးစိတ်တွေကြည့်ကြည့်ရတာဒီခံစားရတာဒီကဖြစ်တယ်လို့ပြောတယ်ပူရုပ်အစိမ်မျိုးပါလေပူဥရုကြောင်းယူပြီးတော့ကိုယ်ထဲမှာပူဥရုတွေဖြစ်ရပုံလို့အဲဒါလည်းအမှန်တရားတယ်ဆန်းရင်ဆန်းရတဲ့ကိုယ်ထဲမှာအေးရုပ် ပူရတဲ့ကိုယ်ရဲ့အလိုက်ကိုယ်ထဲမှာအပူရောက်ပါလေ။အဲဒါဒီသင်ရှားပါလေတော့ဒီတော့အပူအေးခန္ဓာအငွေ့တက်ကြောင့်ကိုယ်ထဲမှာပူလိုက်အေးလိုက်အငွေ့ကြီးဖြစ်နေတာဒါရုပ်ဟုသောအကြောင်းကြောင့်ရုပ်ရုပ်တရားတွေပါလေသင်ရှားနေပါတော့ဒါအခုယောဂီရအဲ့ဒါဒီမှတ်လို့ရှိရင် ဆောင်းနဲ့ဆိုးနဲ့ပါလေအဖူအေးဝိဟူသောရုပ်ဟူသောအကြောင်းကြောင့်ကိုယ်ထဲမှာပူရုပ်အေးရုပ်ရှင်တွေပါလေအဆိုးတရားတွေဖြစ်နေတာဒါသင်စားတယ်ဆိုကိုယ်ရင်ကြည့်ကြတော့အာရဟူသောအကြောင်းကြောင့်ကိုယ်ထဲမှာအာရဇရုပ်တွေပေါ့လေအာရဇဖြစ်တဲ့ရုပ်တွေ ဒါလည်းရုပ်ဟုသောကြောင့်ရုပ်တရားတွေဖြစ်တာပါပဲရေစားနေတဲ့အခါမှာရေမုတ်သိလို့ရှိရင်ဒီလိုကြီးပဲ၆တောက်ကြီးပဲရေရထားနိုင်မှာမကောင်းဘူးလိုအပ်တဲ့ရေစားမရဘူးဆိုလို့ရှိရင်ကိုယ်ထဲမှာလည်းပဲအားနေတဲ့ရုပ်တွေတမျိုးကြောင်းလဲသွားတဲ့ရုပ်တွေရှိပါတယ် ရေလူရတောက်လိုက်ရပြီဆိုလို့ရှိရင်လွန်လွန်ဆန်းဆန်းဖြစ်သွားရုပ်ဒီလွန်ဆန်းသွားတာအဲဒါရေထွက်တူတဲ့အခါမှာကိုယ်လည်းမှရုပ်ဒီပြုတ်ပြီးတော့တမျိုးဖြစ်သွားကုန်ဝိရေကြပြီးဖြစ်ရပြီဆိုလို့ရှိရင်ရုပ်ဒီအားတွေဖြစ်တယ်လို့ပြောပြီးတော့လွန်လွန်ဆန်းဆန်းဖြစ်သွားတာလေးတွေပါလေအဲဒါဒီကလည်းပဲရေထွက်ဟူသောအချောင်းရောက်ကိုယ်လည်းမှ အကောင်းနဲ့ကောင်းလိုက်ဆိုတာကောင်းတဲ့ပုံမျိုးဖြစ်နေတာအစာစားတဲ့အခါလည်းပဲစားချိန်မစားရဘူးတနေ့ဆက်လက်တော့ဆက်သွားပြီဆိုလို့ရှိရင်ရုပ်ကြီးအားနေဆိုတာမလုပ်ချင်တော့ဘူးခွေးနေတော့ဟွန်းဒါအစာရည်စားလို့လို့အစာရည်စားရုပ်လို့လို့ဆိုတာပါအစာဟာလို့လို့ဆိုတာပါ ပြီးတော့ဝိဇ္ဇာတန်ရဲ့ပြည့်စုံတဲ့အစာလေးကစားရရပြီဆိုလို့ရှိရင်တလို့ဆိုဆိုတော့တသွန်းဆိုဆိုတော့ပေါ်လိမ့်တော့ဒီဥဇာတကကိုယ်ရဲ့ရောက်သွားလို့ရှိရင်လမ်းဆန်းတဲ့ရုပ်တွေဟောရှိလာတာဟွန်းဟိုကကျိုးတဲ့ရုပ်တွေကြည်လေးရုပ်တွေအားရှိတဲ့ရုပ်တွေရှိလာတာပြောင်းလာတာပဲကွာဟွန်းစားတဲ့အစား ဒီအာရတပြည့်စုံပြည့်စုံတဲ့အလိုက်ပေါ်လေကိုယ်လေးကရုပ်ကြားတွေအမျိုးမျိုးကြောင်းရောက်လို့ဖြစ်ဖို့အမှန်ထိရှားပါတယ်အဲဒါကတော့အာရဟုသောရုပ်အကြောင်းကြောင့်ပေါ်လေကိုယ်ရဲ့မှာအာရကြောင့်ဖြစ်တဲ့ရုပ်တွေမရှိရင်ညှို့ပုံနဲ့ရှိလို့ရှိရင်ပုံပြုံးပြီးတော့ခြေပုံလေးတွေရတယ်ကြောင်းလည်းဖြစ်နေတာကြည့်ရပါတယ် ကံသောကြောင့်ကြောင့်ဖြစ်တဲ့ကံသောယုတ်ကြီးရတော့တရရဲ့ကြည့်ဖို့တော့နည်းနည်းလေးဖြေပါလေသူကတော့ဒီအကြောင်းကိုအကျိုးကိုကြည့်ရတဲ့ချင်းအကြောင်းထောက်ထားတဲ့နည်းနဲ့တော့အလားတော့ဖြေရှားတတ်ပါတယ် မှတ်ကောင်းတဲ့ပုဂ္ဂိုလ်တွေတော့ထင်ရှားတာပါပဲ။ဒါမြင်နေတော့မျက်စိကြည့်တာ၊နားကြည့်တာ၊နှာခေါင်းကြည့်တာ၊ရှားကြည့်တာ၊ကိုယ်ကြည့်တာအကြည့်တတ်တွေဟာစိတ်ကြောင့်ဖြစ်တာတော့မဟုတ်ဘူးဆိုတာထင်ရှားပါလေ။စိတ်ကတော့ဒီဟာလေးအကြည့်တတ်တွေကြည့်အောင်တော့သူကအထောက်အကူပြုတတ်ပါလေ။သူကလည်းကတော့အကြည့်တတ်ကိုမဖန်တီးနိုင်ပါဘူး။ လက်သေးဦးကြီးကောက်ရည်ကောင်းတယ်လို့ပေါ့လေဒီခြေတော်တွေကိုအထောက်အထောက်ကိုပြုပါတယ်လက်သေးဦးကောက်လို့ရှိရင်ခြေတော်တွေကကောင်းလို့အမြင်လဲဆန်တယ်အာရဒီပြည့်စုံလို့ရှိရင်လည်းသိရှိနာနာနဲ့ပေါက်ရှာကိုဒါကြီးခြေတော်တွေဖြစ်တတ်ပါတယ်နော်ခြေရှားတတ်ပါတယ်ကွာသုဥဒုအာရဒီယုတ်တရားတွေကတော့မျက်စိအခြေကို အထောက်ကိုကြည့်လို့မှာပဲသူတို့ကြောင့်ဖြစ်တာတော့မဟုတ်ပါဘူးသူတို့အကြာအကြောင်းရှာကြည့်လို့ရှိရင်လည်းရှိကကံကြောင့်ဖြစ်တဲ့အရာတွေဆိုတော့ရှိရဖြစ်ခဲ့တာဟာဉာဏ်တူးမရှိပဲနဲ့တော့ဒီမျက်စိကိုဖြစ်စီတတ်တဲ့အခန္တရားကိုမသိနိုင်ပါဘူး ဘယ်လိုမှုတွေပြုရလဲမျက်စိကောင်းလဲဆိုတာမသိနိုင်ပါဘူးသို့တော့အခုလောလောဆယ်ပေါ့လေမျက်စိကြီးနေပုံထောက်လို့ရှိရင်အမြင်တွေပါလေကောင်းပုံထောက်လို့ရှိရင်ရှိကအကြောင်းကောင်းတဲ့မျက်စိကြီးလည်းရှိရတာဆိုတာပါလေသမဏေမှာမိဖို့တွေတွေ့ရတယ်မိတော့မတွေ့ရဘူး ဒီကောမိတော့အကျိုးပဲအကျိုးမျိုးကိုတွေ့ရတာလည်းပဲအောက်မှာပြီးတော့ရှိနေပြီဆိုတော့ဟောဒီပြေးပြီးတော့မကြည့်ဘူးလို့တွေးကြည့်တာလည်းပဲပြီးတော့ရှိတယ်ဆိုတာတတအားကြည့်နိုင်တယ်လို့ဟောဒီဒီရဲ့မျက်စိမြင်နိုင်တော့အောင်ပေါ့လေ ဒီရင်ကွင်းကြီးဒီကောင်းကြီးဝင်တော့အခြေထိုက်နေပြီဆိုလို့ရှိရင်ရှိကအကျိုးကိုတွေ့ရတဲ့ဖြင့်ရှိကကိုသိရှိကြည့်နေတော့အောင်ကျောင်းကြီးရှိရတယ်ဆိုတာပေါ့လေအကျိုးကိုတွေ့ရတဲ့ဖြင့်ကျောင်းတရားကိုထောက်ဆက်ကြည့်နေတဲ့ညီညွတ်လေးတော့ဒီလိုသိရပါတယ်အဲ့ဒါမျိုးကတော့ကိုက်တော့ဖြစ်တဲ့ စုပြားတယ်လို့ဆိုမှာပါပဲ။ဒီစေခဏအစဒီတော့မှာယူတည်တဲ့ရှုအပ်တဲ့ယောဂီပုဂ္ဂိုလ်မှာဆိုရင်ဆိုကြပါစို့။ဉာဏ်နဲ့ဉာဏ်နဲ့စိုက်မှလို့တော်တော်လေးအားကောင်းလာပြီတတိယဝါဒီအားကောင်းလာပြီဆိုလို့ရှိရင် မျက်စိအခြေသက်စီရောက်လာတာဆင်းခြင်းနဲ့တော့မျက်စိကခြေလို့ပဲဆိုတာပါလေမျက်စိခြေတာကိုကြည့်လိုက်တာသေဝုဒ္ဓအခါကအထောက်ကိုရနေမျက်စိခြေတာကိုကြည့်လိုက်တာဆိုတော့ရှိခါဘောတော့မသိရဘူးဒါလည်းသင်စားတယ် ရှင်းရင်းနဲ့မှန်ရှင်းမှာတွားပြီးတော့ရောက်လို့ရှိရင်မန္တလေးမှာအရေးချင်ပုံထောက်လို့ရှိရင်တော့မန္တလေးမှာအကြီးရရှိတယ်မင်္ဂချီတော့ရိတ်ချင်တယ်ဆိုတာပေါ့ဒီလိုတော့လာတယ်အဲဒီလာတယ်ဆိုတော့ဒီစကားလုံးကိုဖတ်လို့ရှိရင်အဲဒီမျက်စိရှိတာကိုသိတော့ပါတယ် စလုံးရှိခြေတော့ကဒီမြင့်ကြီးတဲ့စိတ်နဲ့အာယုံနဲ့ဒီမှာဆက်သွယ်ပေးတာဒီလိုတစ်ခုကိုတော့ဘုံအများကိုမြင်ကြလို့ရှိရင်ဒီဒီကြာမျိုးပဲနဲ့စိတ်နဲ့ဆက်သွယ်တာကိုပဲဆက်သွယ်မိတာကိုပဲဒါမြင်နေခေါ်တာပဲ ဆိုတော့သူတို့ကြီးတက်တက်တော့မမြင်နိုင်ဘူးဈာကပစ္စည်းအခြေဓာတ်ကဆက်သွယ်ပြရပါတယ်ဆက်သွယ်ကြရသည်ရှိရပါတယ်မျက်စိမှန်တဲ့ပုဂ္ဂိုလ်မျက်စိကန်းနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်မျက်စိဝင်တဲ့ပုဂ္ဂိုလ်ဉာဏ်ဝင်တစ်ခုရှိနေတယ်မြင်လာဘူးဆက်သွယ်မကောင်းလို့အတားအချိုးတက်ပြီးတော့ကန်းနေပြီဆိုလို့ရှိရင်တော့ ဒီနည်းနဲ့ပါခုနမြင်ကြည့်တဲ့စိတ်နဲ့ရှင်းပြအာယုံနဲ့ပေါ်လေဆက်ဆက်လို့မရတော့ပါဘူးဆိုတော့ဆက်ပြီးခရိယာပြည့်သွားပြီအဲတော့ဘယ်နည်းမှမမြင်နိုင်တော့ဒီလိုမြင်မှုတွေဖြစ်သွားတာဟာဒီကြည့်တဲ့စိတ်နဲ့ဒီစရာဆင်းတဲ့ ဖြစ်စီမှာသွားသွားပြီးတော့ဆုံးဆုံနေလို့ဆိုတွေ့တွေ့နေလို့သူမြည်ကြည့်မှုဖြစ်သွားတာအထင်ရှားပါတယ်ဒီမှာတော့အဲဒီလိုဟာပြောတော့ဖြစ်စီအခြေသားရဲ့အလုံငန်းကိုကြည့်လိုက်တာပဲဒီမှာတော့အတွေ့အကြုံအနေနဲ့ဒီဒီချာရှုမှတ်လို့ရှိရင်တော့ဖြစ်စီအခြေသားဟာဒီကြည့်တဲ့စိတ်နဲ့ သိစရာအာယုံနဲ့ရှားကံဆက်သွယ်ပြီးတဲ့အရာပဲဆိုတာကိုသိလာတတ်ပါတယ်။ဒီနည်းခံလို့အစိတ်ပိုင်းကြီးဒီလိုမျက်စိနဲ့မမြင်နိုင်တဲ့အရာတွေဆိုလို့ရှိရင်မှအကူကြီးရပါလေ။ရှိပါလေဆက်သွယ်ပြီးတော့မြင်ရမျက်နှာအခြေအနေမျက်နှာမှာပါရှိတယ်ဆိုတာဟောဒီသိနိုင်ပါတယ် ကျော်ကြည့်ပါလိမ့်မယ်။ဒီမျက်နှာနဲ့တိတိဆိုင်နဲ့တဲ့နေလို့ရှိရင်မျက်နှာဘာအခြေအနေရှိတယ်ဆိုတာဘာတွေရှိတယ်ဆိုတာလည်းသိလာတာပဲ။ဒီလိုမှလည်းရှိတဲ့အခြေသားဟာဒီမျက်နှာမှာရှိနေတဲ့အာယုံနဲ့ခုနရှိတယ်ပေါ့လေဆက်သွယ်ပြေးတာပဲဒီမှာအဲဒီသဘောမျိုးပါပဲ။ အဲဒီလိုနားလည်လာလို့ရှိရင်ယသိကြည်တာယသိရဲ့မှာတော့ယသိတာနဲ့အာယုံနဲ့ဆက်သွယ်တဲ့ကိရိယာဆိုတာပေါ့လေရှိပါရဲ့ခုံတဘောပေါ့နားလည်တတ်ပါလေဒီမြင်လို့အာယုံတွေဟာဒီကြည်တာပါပဲလာပြီးတော့ထက်ခိုက်ပေါ်တာ ဆိုအခန္ဓာဆိုတာထင်ရှားပါတယ်ဒီအယုံရလည်းမရှိကြည်တတ်မှာပဲလာပြီးတော့တိုက်ခိုက်ပေါ်တာပဲဆက်တိုက်တာဆိုရင်ဖြစ်ဖြစ်ရှားပါတယ်အဲဒီခန္ဓာနဲ့တိုက်တာရှိရှိမျက်နှာမူပြီးတော့ဆုံကြည့်ပြီဆိုလို့ရှိရင်ဒီကြည့်တာဒီတွေ့တာဒီခံစားတာအဖွင့်တာနာအကျိုးတရားတွေ ပေါ်လာတယ်ဆိုတာသမဏေရှားပါတယ်ဒီတော့ရုပ်ဟုသောအကြောင်းကြောင့်နာအကျိုးတရားတွေဆိုတာလက်တွေ့ကြည့်ကြည့်ရှားရှားချင်းလည်းမှတ်ရပါတယ်ဒီတော့ရေစဲကာရမှာဒီဒီချာရှိမှတ်တယ်ရှိမှတ်လို့ရှိရင်အဆင်းရဲ့ကြည်ရာ ခန္ဓာခန္ဓာမြည်ကြည့်မြည်ကြည့်ဒီခါစားလန်တရားရဲ့အမိယာတရားနဲ့အမိယာပါလေတော့ဒီစကားနဲ့ပြောလို့ရှိရင်ဒီကနေပြီးတော့ဉာဏ်ဉာဏ်နေတယ်ဆိုတော့ဒီကနေပြီးတော့ဉာဏ်ဉာဏ်နေဆိုတော့ဒီစီကြည်သောပုံမှာတိုက်ခတ်ပေါ်လာတဲ့ အစင်းတက်ကိုမြင်နေတယ်ဒီကမြင်နေတယ်ဆိုတာသိစီဟာဒီအာယုံရဲ့သုံးဟုတ်သိမှုရဲ့တရားဆိုတာသိမှုရဲ့တရားဆိုတာကလည်းသိရှားပါတယ်ဒီလိုမျိုးရှိဒီကဟာ ထင်ဟလာတဲ့အာရုံရဲ့ဒီဟာမြင်ကြည့်မှုမြင်တွေ့မှုမြင်ခါစားရှိရဲ့ဒီဟာဆိုတာပေါ့လေအဲ့ဒါဆိုရတယ်ထောင်းလို့စိတ်ခုဝိညာဏမျက်စိကိုအမိပြုပြီးတော့ထိတတ်တဲ့သဘောလို့ဒါအဲ့ဒါလို့ဆိုရတယ်အဲ့ဒီမြင်သိတဲ့စိတ်နဲ့ရှင်တွဲပြီးတော့ဖြစ်နေတဲ့မြင်တွေ့တာမြင်ခါစားတာဒါတွေကပုံစံတရားတွေပဲ အဲဒါအကျိုးနံတရားတွေပါပဲအကြောင်းခန္ဓာတိုက်တာယုတ်တရားကြောင့်ပြီးတော့အပွင့်တက်ဖြစ်တဲ့မြည်သည့်မြည်တဲ့ဉာဏ်ခံစားအကျိုးတရားတွေမြင်နိုင်မြင်နိုင်ဒီလိုဆက်ဆက်ဖြစ်နေပုံကိုလည်းကြည့်ရင်လည်းဖြစ်ရတော့မြင်နိုင်မြင်နိုင်မှဒီလိုပဲမြင်နေမြင်နေလို့ပဲဒီလိုဖြစ်တာပဲမှန်လို့တတိဓမ္မစတိအားကောင်းလာပြီဆိုလို့ရှိရင် ရုပ်နဲ့နာနာနဲ့ရုပ်ကွဲစီတာနဲ့အကြောင်းနဲ့အကျိုးသူ့အကြောင်းနဲ့သူ့အကျိုးတွေကိုကွဲစီတာပါပဲ။နောက်ပြီးတော့ဖြတ်ဟင်းပြီးတော့ဖြတ်နေရဟိုပြီးပြီးတော့ပြောက်သွားတာပဲ။အဲဒါမမြဲတာလေးတွေသိတာပဲ။ဟင်းအဲဒီကကြောင့်ဖြစ်ရင်ဝိပဿနာဉာဏ်ဆိုတာစတာကြီးပေါ့။ ဒီစကားကမှသိစတရားအနိစ္စလက္ခဏာတရားနဲ့သိချာဝိပဿနာဉာဏ်ပေါ့လေခွဲပြီးတော့နားလည်ဖို့လိုပါတယ်ဒီစကားကဘုရားမျက်စိအကြည့်တော့ရုပ်တိုက်ဆိုင်ပေါ်လာတဲ့ဉာဏ်ရှားခြင်းရုပ်ဒီကြည့်တာမြင်ကြည့်တာမြင်ခံစားတာ အဲဒါကြီးအကုန်လုံးအနိစ္စတရားတွေလို့ဆိုရတယ်။ဘာဖြစ်လို့လဲဆိုတော့ဖြစ်ပြီးတော့ပြတ်တတ်တဲ့သဘာဝသူ့မှာရှိနေတာ။ဒါမလို့မြဲတဲ့အနိစ္စတရားတွေလို့ထင်ဆိုရတယ်။ဒီသက္ကနာမှာဒီရုပ်တည်နာနေပါလေ။ဒါတွေက ထိကတရားပေါ့လေအဲဒီလိုဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားလို့အနိစ္စတရားဖြစ်တယ်လို့ဆံဃာများမှအဲဒီလိုဆိုပါတယ်အခုဉာဏ်နဲ့ဉာဏ်မှတ်လို့မျက်စိကြည့်တာကြည့်ပါလို့ကြည့်တာအနိစ္စကိုကြည့်တာပဲတိုက်ခတ်ပေါ်လာတဲ့အရှင်းကြည့်ပါလို့ရှိရင်ဒါလည်းအနိစ္စရုပ်အနိစ္စတရားကိုကြည့်တာပဲ မြင်ကြည့်တာမြင်တွေ့တာမြင်ခံစားတာတစ်ခုကြည့်တော့လို့ရှိရင်နာအိဋ္ဌတရားကိုကြည့်တော့တာပဲောင်းချက်ကများမှာအနိစ္စဝိရိတ္တပါလို့အိက္ခတရားကိုသိရမယ်သိရမယ်ဆိုတော့အခုလိုဒီစေကာလမှာအခုလိုတတိခါနည်းနဲ့ရှုပါမှာအဲဒီအခက်ကြောင့်အခက်ကြောင့်မှရှိနေတဲ့ ရုပ်နိစ္စနာနိစ္စတရားတွေကိုဒါလည်းကြည့်နိုင်ပါတယ်ဒီတော့အနိစ္စလက္ခဏာဆိုတာလည်းရှိသေးတယ်ဒီစေကာလမှာထိရှားတဲ့ပစ္စည်းကြည့်တာဒီဒီရှိနေတယ်ဘယ်လိုလဲ တည်ပြီးတော့ကြောက်ပါလေခန္ဓာရှိပြီးတော့ကြောက်ဖြစ်လိုက်ဖြစ်လိုက်တယ်ရဲရရှိရအောင်အကြောင်းလေးရှိတာမမြင်လို့တာသူ့မှာခိုက်တာခိုက်တာကြည်လာပြီးတော့ပြုတ်ပြုတ်ခေါ်တာလေးဖြစ်လာပြီးတော့ပြုတ်ပြုတ်ခေါ်တာလေးအဲ့ဒီအခြေအရလေးရှိတယ်တိတ်ခတ်ပေါ်တဲ့အတိုက်တမှာလည်းအရှင်းတမှာလည်းပဲဒီလိုပဲပေါ်ပြီးတော့ပြုတ်ခေါ်တာ သဘာဝအနေနဲ့တော့ရှိတယ်အခြေတသဘာဝအနေနဲ့ရှိတယ်စိတ်ခတ်ပေါ်တဲ့အခြင်းအနေနဲ့သဘာဝအနေနဲ့ရှိတယ်သို့တော့သူတို့ကဖြစ်ပြီးတော့ဖြစ်ဖြစ်သွားတာပေါ်ပေါ်ပြီးတော့ကြောက်ကြောက်သွားတာဆက်ဆံလာပြီးတော့အဆုံးသတ်တာသွားတာလေးအဲ့ဒီအမှတ်သားလေးရှိတယ်သူကတော့ဒီကြည့်တာမှလည်းဒီလိုပဲပြီးပြီးတော့ကြောက် ဒီလေးတော့လည်းပဲတွေ့ပြီးတော့ပြောက်ဖြစ်ပြီးတော့ပြောက်ပြက်တယ်ဒီခံစားရမှလည်းဒီလိုဖြစ်ပြီးတော့ပေါ်ပြီးတော့ပြောက်စလာပြီးတော့အဆုံးသတ်သွားတာကြီးပဲကျုပ်ဒီနာနေမှာအဲ့ဒီတိုင်းပဲဒါရှိနေတယ်သူကတော့ဒီတော့အများနဲ့ဆိုင်တာဟုတ်လို့သူတို့ကိုပါဠိလိုသံဃာလက္ခဏာလို့ခေါ်တယ်သူဒီလက္ခဏာပေါ်လေအားလုံး တန်းတူတူးနေကြဘူးလို့သူတို့ကိုဒီလက္ခဏာလို့ခေါ်ပါရဲ့ကျအတိတ်ကသဘောအခန္ဓာသဘောအတိတ်ကသဘောအဖွင့်တဲ့သဘောဒါတွေကတော့ဒီရရှိအဟုတ်ရှိနေတာမဟုတ်လို့သူတို့ကိုပါဠိလိုသဘာဝလက္ခဏာလို့ခေါ်ပါတယ်ဟွန်းကိုကြီးကိုစီအထက်ကိုကိုကြီးကိုစီသဘာဝခေါ်ပါတယ် ကိုယ်စီလက္ခဏာလို့ခေါ်ပြီးတော့အဲဒီကိုယ်စီလက္ခဏာတွေဟာဖြစ်ပြီးတော့ဖြစ်တဲ့အတိုင်းကြီးနေတာဘာမှမရှိဘူးဖြစ်ပြီးတော့ဖြစ်တာကြီးပဲပို့ပြီးတော့ဖြောက်တာကြီးပဲစလာပြီးအဆုံးသတ်တာကြီးပဲအဲဒီအကောလုံးယုတ်တရားနာတရားတွေမှာကျူရင်းနေတယ်အမှန်လို့သူ့ကိုပါဠိလိုသမယလက္ခဏာ တူလက္ခဏာလို့ခေါ်တယ်ကွာဥပဒနာညာရောက်လာပြီဆိုလို့ရှိရင်သဘာဝလက္ခဏာကိုတော်တော်လေးရှင်းအောင်မြင်ပြီးတဲ့အခါမှာရှုခွက်အာယုံတွေပါလေအာယုံရှိဖြစ်ကြည့်တဲ့စိတ်ကြီးဖြစ်ပေါ်လေပေါ်ပေါ်လာပြီးတော့ကြောက်ကြောက်သွားတာကိုသိတာကဒါအနိစ္စလက္ခဏာကိုသိတယ်လို့ခေါ်တယ်သူကအချင်းရာတော့သဘာဝမဟုတ်

အဲမြင်ပြီးတော့ကြောက်ကြတာကိုတွေ့တာကအနိစ္စနိဗ္ဗာန်ဉာဏ်နဲ့လူလာရနားလည်ရမယ်သို့တော့အဲဒီနိစ္စနိဗ္ဗာန်ဉာဏ်ကတွေးပြီးတော့ကြည့်တာကကိုယ်ဉာဏ်နဲ့စဉ်းစားပြီးတော့ကြည့်တာလားဒီလိုတော့မဟုတ်ဘူးရှုမှတ်ဆဲမှာတဲ့မြင်တယ်မြင်တယ်လို့အခုလိုပြိဋ္ဌာန်ကြီးနဲ့ရှုမှတ်ဆဲမှာရှုမှတ်နေတော့မှာ အဲဒီမှာဝိရိယကြီးပါလာတယ်စီလည်းပါတယ်သမာဓိလည်းပါလာတယ်သံတော်ချင်းလိုက်ကြလည်းပါလာတယ်နောက်သမာဓိဖြစ်သွားတယ်အဲဒီအင်အားကြီးထောက်ကိုယ်တွေအများကြီးပါလာတယ်အဲဒီထောက်ကိုယ်တွေနဲ့တည်တာတွေးကြည့်တာကြံကြည့်တာမဟုတ်ဘူးအောင်ရှိမှဆဲမှာရှိမှနေတော့မှာရှိမှဆဲရှိမှနေတော့မှာကိုယ်ပြောက်တာကိုတွေးတာ သိစ္စာနိဗ္ဗာန်ညာလို့တွေးရှိတယ်အတိညာမဟုတ်ဘူးစဉ်းစားကြည့်တဲ့အတိညာမဟုတ်ဘူးစာဖတ်လို့သိတဲ့အတိညာမဟုတ်ဘူးအခုလိုရှိလို့သိရမှာအဲ့ဒါမှအနိစ္စနိဗ္ဗာန်ညာဖြစ်တယ်ဆိုတာနားလည်ရပါတယ်ဆောင်းလို့ကျမ်းဂန်ကြမှာအနိစ္စနိဗ္ဗာန်ဝိဇ္ဇပါလို့ဒီလိုသုံးထားပါတယ်ဉာဏ်ရှိစေတဲ့ဒီချုံလေးမှာ ရပ်ပြီးတော့စီးဆင်းနေတဲ့ရေတွေကိုကြည့်နေလို့ရှိရင်ရေတွေအကုန်လုံးသဘောတူဖြစ်နေတော့စီးဆင်းကြလည်းပဲဆက်ဆက်ပြီးတော့ဖြစ်နေတော့ဒီတိုင်းဒီတိုင်းပဲလို့ထင်ရပါတယ်အမှားတော့ရေဟောင်းနေတာအောက်စီးဆင်းပြီးတော့ရေကြည့်ကြပဲတော့ဆက်ဆက်ပြီးတော့လာနေတာရှင်းနေတော့ဆက်ဆက်ပြီးတော့ဖြစ်နေတော့ ဘာမှမပြောင်းလဲဘူးလို့ထင်ရပါတယ်။ဒါလိုပဲကိုယ်ရဲ့ဒီမှုတစ်ခုကိုပဲအကြာကြီးပဲစီးကြောင်းလို့စီးရတာပဲ။တာမစဉ်းစားလို့ရှိရင်တော့ဒီတိုင်းဒီတိုင်းမထင်ရတာပေါ့။တာမမှတ်လို့ရှိရင်လည်းဒီတိုင်းဒီတိုင်းမထင်ရတာပဲ။သေးသေးချာချာစိုက်မှကြည့်လို့ရှိရင်ဒီလက်ခိုက်တာမှထင်ရှားတဲ့ခန္ဓာတိုက်တဲ့ဘုဒ္ဓတရား သူ့ခိုက်တာနဲ့သူပေါ့လေ။ဟောင်းဖြစ်အတိဆက်ဟောင်းဖြစ်အတိဆက်ဆိုတော့ကုပြီဖြစ်ပြီးတော့ကုပြီဖြစ်သွားတာလေးတွေပေါ့လေ။ဒါတော့ဒီရှုရရင်ကသုတ်ွယ်ခေါ်တာကိုသုံးွယ်ခေါ်တာကိုသိကြကသိစာလူပတ်အညာဆိုတာပေါ့လေ။ကောင်းကောင်းသဘောပေါက်နားလည်လာတတ်ပါတယ်။ဒါမှကိုယ်ဉာဏ်ခေါ်ပါတယ်။လက်ဖန်ကြမှာပို့ပြီးတော့ ရှင်းလင်းအောင်လို့သင်ပြပါဦးမယ်ဒီနေရာတော့ဒီနေ့ပြေသွားတော့ဒါပဲဆိုကြအောင်လို့